ဝိသသည်ဘာတရားဟောရမလဲတဲ့အတ္တမောဟတံပစဉ်ပစ္စယပရိခာဉာဏ်ကင်္ခာဝုဒ္ဓကဝိတ္တုဒီအဆက်ပေါ့ဒီနေ့တော့အဆုံးသတ်လိုက်မှဖြစ်တော့မှာဟမ်ထပ်တာရောက်တာဇာပစ္စယသင်္ခါရမတိလို့ပြုလုပ်မိသည် သင်္ခါရပစ္စယဝိညာဏံပြုလုပ်မိလို့ပဋိသန္ဓေစိတ်ဝိညာဉ်ဖြစ်ရသည်ဝိညာဏပစ္စယနာမရူပံပဋိသန္ဓေစိတ်ဝိညာဉ်ကြောင့်နာယုတ်အဆက်ဆက်ဖြစ်ပေါ်ရသည်နာမရူပပစ္စယတလယတနာနာယုတ်အဆက်ဆက်ဖြစ်ပေါ်ခြင်းကြောင့်မျက်စိနာနာရှာကိုယ်စိတ်ဟူသောအာယတနာ၆ပါးဖြစ်ပေါ်ရသည် သလယတနာပစ္စယအာယတနာ6ပါးဟုသောအကြောင်းကြောင့်ဖတ်သောအာယုန်နှင့်တွေးဆုံမှုဖတ်တာဖြစ်ပေါ်ရသည်သပစ္စယအာယတနာနှင့်အာယုန်တွေးဆုံမှုဖတ်တာဟုသောအကြောင်းကြောင့်ဝေဒနာခံစားမှုဖြစ်ပေါ်ရ၏ဝေဒနာခံပစ္စယတဏ္ဍ ခံစားမှုကြောင့်လူကျင်တတ်မဲ့နှစ်သက်ตายမှု ဖြစ်ပေါ်ရ၏တဏှာပစ္စယဥပါဒါနံလူကျင်တတ်မဲ့နှစ်သက်ตายမှုဟူသောအကြောင်းကြောင့်မရမနေနိုင်အောင်ဆွဲလမ်းမှုဖြစ်ပေါ်ရ၏ဥပါဒါနပစ္စယဘဝမရမနေနိုင်အောင်ဆွဲလမ်းခြင်းကြောင့်ပြုလုပ်မှု ဖြစ်ပေါ်ရ၏ ဘဝပစ္စယဇာတိပြုလုပ်မှုကြောင့်ဘဝအတိတ်တပံဖြစ်ရကြာ၏ဇာတိပစ္စယသရမရဏဘဝတိဖြစ်ရခြင်းကြောင့်အိုရသည်သေရသည်သောကပရိဒေဝဒုက္ခဒေါမနတုပါယတာသံဘဝန္တိဇိုးရိမ်ပူဆွေးကြရသည်ငိုကြွေးကြရသည်ကိုဆင်းရဲကြရသည်သိဆင်းရဲကြရသည် စိတ်နှလုံးပြင်းစွာပူလောင်ပင်မညရသည်ဒေဝံဤပေါင်းဤနည်းဖြင့်ဒေဝလတချမ်းသာမဖက်တက်တက်သောဧတတဒုက္ခခန္ဓာတဤဆင်းရဲအစုပုံကြီးဤတမှုရယောဟောတိတမှုရယောဖြစ်ပေါ်လာခြင်းဤဟောတိဖြစ်၏ဒီအတိုင်းပဲအကြောင်းအကျိုးဆက်ဆက်ပြီးတော့ ဆင်းရဲအစုပုံခေါ်တဲ့ရုပ်အစုနာအစုဖြစ်ပေါ်လာတာကိုပဲတဘဝဖြစ်ပြန်တယ်အဲ့ဒါပြီးတော့လည်းပဲအခုပြောခဲ့တဲ့အကြောင်းတွေဆက်သက်ပြီးနောက်တဘဝဖြစ်ပြန်တယ်နောက်တဘဝဖြစ်ပြန်တယ်အဲ့ဒီလိုနည်းအားဖြင့်ဘဝတွေဆက်ခါဆက်ခါဖြစ်တာကိုပဲသန္တရာလို့ခေါ်တယ်ဘာလို့ခေါ်တာတော့ ဘဝတွေဆက်ကဆက်ကဖြစ်နေတာကိုပဲသန္တရာလို့ခေါ်တယ်။ဒါဖြင့်အဲ့ဒီဘဝအသစ်တွေဖြစ်ပေါ်အောင်ထာဝရဘုရားသခင်ကဖန်ဆင်းပေးသလားအလာအရှင်မြတ်ကဖန်ဆင်းပေးသလားမဟုတ်ဘူးလားဒါဖြင့်မဟာဗြဟ္မာကြီးကဖန်ဆင်းပေးတာလားဒါဖြင့်ဘာကြောင့်လဲအကြောင်းကြောင့်အကျိုးဖြစ်တာ အဲ့ဒါလို့သိပြီဆိုလို့ရှိရင်တော့ပစ္စယပရိက္ခဉာဏ်ဟုတ်ကဲ့လားဩအကြောင်းကြောင့်အကျိုးလှက်ပတ်ပြီးဖြစ်နေတဲ့သဘောမျှပဲသိပြီဆိုတော့ပစ္စယပရိက္ခဉာဏ်ပစ္စယပရိက္ခအကြောင်းကိုသိသိသိတဲ့ဉာဏ်ဆိုတဲ့ဖြင့်အကျိုးကိုသိပြီးသားမဖြစ်ပြီဘူးလားအကြောင်းအကြောင်းကျိုးသိပြီဆိုရင်အကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘာဝမျှပဲလို့သိရဲ့ ဇုံတူသောတကုရှင်ကဖန်ဆင်းပေးလို့ဖြစ်လာတဲ့လူပဲပုဂ္ဂိုလ်ပဲတ attva ပဲဆိုတာရှိအောင်မလားမရှိတော့ဘူးဘာပဲရှိတော့တယ်ကြောင်းကျိုးဖြစ်စဉ်မျှပဲရှိပြီကြောင်းကျိုးဖြစ်စဉ်မျှပဲရှိတယ်လို့သိရင်အဲ့ဒီကြောင်းကျိုးဖြစ်စဉ်သဘာဝပေါ်မှာလူချင်းတတ်မဲ့နှစ်သက်သာရတဲ့သဘောရှိပါဦးမလားမရှိတော့ဘူးစိတ်ဆိုးစိတ်ပြက်တဲ့သဘာဝကရှိဦးမလား မရှိတော့ဘူးမြာကြောင်းကျိုးဖြစ်စဉ်မျှပဲလို့မဟုတ်ဘဲနဲ့ပုဂ္ဂိုလ်ပဲတတ္တဝါပဲလူပဲနတ်ပဲပြမပဲအမျိုးသားအမျိုးသမီးပဲလို့များဒီလိုများအသိလွဲနေရင်ဖြင့်အဲ့ဒီပုဂ္ဂိုလ်ကလိုချင်တာတွေဖြစ်မလာဘူးလားတတ်မြတ်တာတွေကစိတ်ဆိုးစိတ်ပြတ်တာတွေကကိုယ်ရင်အဓိစိတ်တာလို့ပြင်းတာကောဟုတ်ကလား ဝိညာဉ်ဒီစိတ်ဓာတ်ပြင်းသလားဟမ်ပြင်းသလားလို့လျှောက်လေအဲပြင်းပြီအဲမလုတ်စိတ်တူတဲ့ဟုတ်ကလားကိုရင်ဘာမှမပြောတဲ့အတွက်ပြင်းတယ်ဆိုတာသဘောတူသွားပြီနော်ကိုရင်ကဝိတ္တရာမြင်ပါဦးဟောကိုရင်အဓိတိလာဟော မြင်ပါဦးတဲ့ခိုင်ကိုယ်နှစ်ပါးတည်းပဲပြင်းတယ်နော်အဲ့ဒီတော့ဘာလို့ပြင်းတဲ့စိတ်ပေါ်ရတယ်လဲလို့ဆိုလို့ရှိရင်ပုဂ္ဂိုလ်တ attva ကြီးလို့ယူဆလို့ငါဆိုတဲ့အဓိစိတ်ဓာတ်သိပ်ပြင်းတာပဲဟောဟုတ်ကဲ့လားအဲ့ဒါလို့မဟုတ်ဘဲနဲ့အကြောင်းကြောင့်အကျိုးဖြစ်တာပဲလို့သိနေရင်ဖြင့်အဓိစိတ်ဓာတ်ဆိုတာရှိသေးလားမရှိတော့ဘူးအဓိစိတ်ဓာတ်ဆိုတာမရှိရင်အဓိစိတ်ဓာတ်ပြင်းတာရောရှိမလားငိုက်တာရောရှိမလားမရှိတော့ဘူး နော်ဒါကြောင့်အကြောင်းကြောင့်အကျိုးဖြစ်တယ်ဖြစ်နေတဲ့သဘာဝမျှပဲလို့သိရမသိလို့ပြုလုပ်မိသည်အဝိဇ္ဇာအဝိဇ္ဇာဆိုတာမသိတာအန္တိဘူတောအယံလောကောတနုကိဋ္ဌဝိပတ္တိတနုကောဇာလမုတ်တော်ဝါအဘောတကယကိစ္စတိအယံလောကောဤလောကကြီးသည် အန္တိဘူတော့မတိမှုအမိုက်မှောင်ကြလျက်ရှိကြ၏ကန်းနေတယ်လောကကြီးကန်းနေတယ်ဆိုတာမမြင်ရမမြင်ရတယ်ဆိုတာမှောင်ကြမှောင်ကြနေတယ်ဆိုတာဘာမှောင်တော့အဝိဇ္ဇာမောင်ကြီးအဝိဇ္ဇာပိတ်ဖုံးကာ၍သူငါသာသာပုဂ္ဂိုလ်တ attva များသို့ငါးပါးအာယုံကာမဂုဏ်ကို အယံလောကဤလောကယိဘိဝါဤတတ္တဝါအပေါင်းသည်အန္တိဘုသောအဝိဇ္ဇာတိဘုသော မတိမှုအမိုက်မှောင်ကြလျက်ရှိကြ၏ဣထဤတတ္တဝါအပေါင်းတို့တွင်တဏုကောဧဝအနေငယ်မြသည်သာလျှင်ဝိပဿတိဝိပဿနာတရားပွားများအထောက်၏ တ attva တွေအများကြီးတဲ့ကဝိပဿနာတရားပွားများအားထုတ်တာအ ਨੇ စုလားအများစုလားအ ਨੇ စုဘာကြောင့်များနည်းနည်းလေးပဲဝိပဿနာအားထုတ်တာတဲ့တော့မောင်ကြနေလို့ဟုတ်ကဲ့လားဘာမောင်ကြနေအဝိဇ္ဇာမသိမှုမောင်ကြနေလို့ဘာနဲ့တူတယ်လဲလို့ဆိုတော့တဏှုကော ဇာလမုတ်တော်ဝအဘောဓကယကိစ္စတိတကုဏောဇာလမုတ်တော်ဝအဘောဓကယကိစ္စတိဇာလမုတ်တော်မုတ်ဆိုးဤပိုက်ကွန်အတွင်းမှလွတ်မြောက်သောတကုဏောငှက်သည်တနုကောဣဝအနေငယ်မြတာရှိတကယ်သို့မာရမုတ်တော်ကိလေသာမှန်ဤလက်မှလွတ်မြောက်သောဝိပဿကောဝိပဿနာရှိသောပုဂ္ဂိုလ်သည်လည်း တနုကောဧဝအနှဲငယ်မြတာရှိကြ၏ဟုတ်ကဲ့လားဘာမှန်တာလဲဘာနဲ့တူတဲ့မုတ်ဆိုးရဲ့ပိုက်ကွန်တွင်းကလွတ်တဲ့ငှက်ဟာနည်းနည်းလေးသာရှိတယ်လို့ပဲတဲ့မလွတ်ဖဲပိုက်ကွန်တွင်းမှာမိပြီးတော့ဟင်းအိုးတဲ့ရောက်ရတဲ့ငှက်ကများပါတယ်တဲ့ လွတ်မြောက်သွားတဲ့ငှက်ကနည်းပါတယ်တဲ့အဲ့ဒီအတိုင်းပဲဝိပဿနာရှုတဲ့ပုဂ္ဂိုလ်ကနည်းတယ်တဲ့မရှုတဲ့ပုဂ္ဂိုလ်ပဲများတယ်တဲ့ဒါကြောင့်မလို့ရှုတဲ့ပုဂ္ဂိုလ်အနေငယ်မြသည်တာလင်တက္ကာယာနတ်ယွာနိဗ္ဗာန်သို့ပစ္စတိရောက်ရ၏ရှုတဲ့ပုဂ္ဂိုလ်အနေငယ်မြတာလင်နတ်ပြည်ယမပြည်လူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာရကြတာပဲဘယ်သူတွေရကြတာလဲ ဝိပဿနာ ရှုတဲ့ပုဂ္ဂိုလ်လူနည်းစုလားလူများစုလားလူနည်းစုလူနည်းစုဆိုတော့ကိုရင်ကဝိတ္တရတို့ကအများစုတဲ့ပါသလားအနည်းစုတဲ့ပါသလားအနည်းစုတဲ့ပါတယ်ဩကိုရင်အတိတ်ဒီလားအနည်းစုတဲ့လားအများစုတဲ့လားအနည်းစုသုံးပါးတဲ့ကိုနည်းတာပေါ့မဟုတ်လားသုံးပါးတဲ့ဆိုမနည်းဘူးလား ကိုယ်ရဲ့အဓိစိတ်တာကအ ਨੇ စုလားအများစုလားအ ਨੇ စုပါဗျာอืมတဲဟုတ်ပါလားအ ਨੇ စုဆိုတော့ပိုက်ကွန်တွင်းမှလွတ်တဲ့ငှက်လားပိုက်ကွန်တွင်းမှမိတဲ့ငှက်လားပိုက်ကွန်တွင်းကလွတ်တဲ့ငှက်ဒီလိုဆိုတော့ချမ်းသာသလားဆင်းရဲသလားချမ်းသာတာပေါ့လူရအယက်ပြုကနေပြန်မရောဟုတ်ကဲ့လားမချမ်းသာဘူးလား ဘာကြောင့်များပိုက်ကွန်တွင်မှလွတ်ကင်းသလဲဝိပဿနာရှုလို့ဟုတ်ကဲ့လားဘာလို့လွတ်တာလဲဝိပဿနာရှုလို့တဲ့ပိုက်ကွန်ဆိုတာဘယ်ပိုက်ကွန်လဲဆိုတော့သံတရာဝဆင်းရဲဒီဟုသောပိုက်ကွန်ဘာပိုက်ကွန်လဲတော့သံတရာဝဆင်းရဲဒီဟုသောပိုက်ကွန်တွင်မှဝိပဿနာရှုသောငှက်ဒီဟုသော ဝိပဿနာယာနိကပုဂ္ဂိုလ်ဒီသာလျှင်လွတ်မြောက်ပြီးတော့ချမ်းသာတယ်။ဒါဖြင့်ယံနဲ့ပိုက်ကွန်တွင်မိတဲ့ငှက်တွေကတော့သန္တရာဝဆင်းရဲတဲ့မိနေတဲ့ငှက်တွေကတော့ဘာကြောင့်များသူတို့မလွတ်တာလဲဝိပဿနာမရှိလို့ဘာကြောင့်များမရှိတာလဲမသိလို့မဟုတ်ဘူးလား ဝိပဿနာရှိရင်ဖြင့်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်နေသိပြီးတော့ကိလေသာငြိမ်းလို့ဆင်းရဲငြိမ်းတဲ့အတွက်သန္တရာဝဆင်းရဲမှလွတ်မြောက်တယ်လို့မသိဘူးဟုတ်တယ်မလားမသိတော့ဝိပဿနာရှိသလားမရှိဘူးမရှိဘူးဆိုတော့မိမလားလွတ်မလားဒါဖြင့်ကိုရင်ကဝိတ္တရာကိုရဲ့အိမ်ကဒကာကြီးတွေဒကမာကြီးတွေမိနေတာလားလွတ်နေတာလား မိနေတာဟာဘာဖြစ်လို့မိနေလဲအာယဝိပဿနာမရှိလို့နော်ကိုရင်တို့ကတော့ဘာဖြစ်နေတာလဲလွတ်နေတာဘာကြောင့်လွတ်နေတယ်လဲဝိပဿနာရှုလို့ဟုတ်ကဲ့လားဘာကြောင့်ရှုတယ်လဲဆိုတော့သိလို့ဝိပဿနာရှုရင်လွတ်တယ်လို့သိတဲ့အတွက်ရှုတယ်မဟုတ်ဘူးလားဝိပဿနာရှုရင်ဘာဖြစ်တယ်လဲ လွတ်တယ်သန္တရာဝဆင်းရဲတိဟုသောပိုက်ခွန်တွင်မှလွတ်တယ်လို့သိတယ်သိတဲ့အတွက်ပဲရှုတယ်ရှုတော့လွတ်တယ်ဒီလိုမဟုတ်လားဘသူကသာကိုယ်နှုတ်ကသာလားတခါကြီးကမကြီးတွေကသာလားတရွရွသာတယ်အေးကိုရင်ဒီစိတ်တာတပိတော့သာတယ်อืมဟုတ်ပြီကဲဒါဖြစ်လို့ရှိရင်ကိုရင်တို့နဲ့ဒီနောက်ကယောဂီတွေနဲ့ဘသူကသာလဲ ဘသူကသာသူနဲ့နဲ့ယောဂီတွေနဲ့ဘသူကသာတော့ကဲအဲပြောရကနော်များများရှုတဲ့လူကသာမလားနည်းနည်းရှုတဲ့လူကသာမလားများများရှုတဲ့လူကသာမှာဆိုတော့ဘသူကသာမလို့ယောဂီတွေကသာတယ်အေးဟုတ်တယ်ယောဂီတွေကသာတယ်ဒါဖြင့်ကိုင်းတို့ကမသာရင်ဘူးလားယောဂီတွေတဲ့ကိုင်းတို့ကသီလဘယ်နှပါပို့တော့ အဲနှစ်ပါးပူတယ်အဲ့တော့သီလမှာပိုးနေတယ်ဆိုတော့သမာဓိပညာဝိပဿနာမပိုးသင့်ဘူးလားပိုးသင့်တယ်ဒီလိုဆိုရင်မလုပ်ရဟမ်အဲသူတို့ရဲ့ပိုးသူတို့တဲ့ပိုးပြီးတော့ရှုဟုတ်တယ်မဟုတ်လားအမှန်တော့သူတို့မသိလို့တော့ဗာသူတို့အိတ်တဲ့အချိန်မှာကိုယ်တို့ကဝိပဿနာရှုနေတာမဟုတ်လားအိရင်လေဟုတ်လားမယူလားအိရင် ဟောမရှိဘူးအေးအေးရှုတယ်ပြောလို့ရှိရင်တော့သီလသိက္ခာပုဒ်တစ်ခုကျိုးသွားမယ်မဟုတ်လားဘယ်သိက္ခာပုဒ်ကျိုးမလဲဟမ်မုဒ္ဒဝါဒသိက္ခာပုဒ်အေးမုဒ္ဒဝါဒသိက္ခာပုဒ်ကျိုးသွားမယ်ဒါကြောင့်မလို့ကျိုးမှဆိုလို့ရှုတယ်လို့မပြောရဘူးနော်อืมဒီတော့ကြိုးစားဖို့လေတောင်းဟုတ်ကဲ့လားတောင်းကြိုးစားရမယ်ဒီတော့ဒီမှာ မသိလို့ဝိပဿနာ မရှိဘူးတဲ့မရှိတဲ့အတွက်သန္တရာဝဆင်းရဲတိဟုသောပိုက်ကွန်တွင်မှမလွတ်ကြဘူးတဲ့သိလို့မလို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကနည်းနည်းလေးပဲတဲ့ဝိပဿနာရှုတဲ့အတွက်သန္တရာဝဆင်းရဲကလွတ်တဲ့ပုဂ္ဂိုလ်ကလည်းနည်းနည်းလေးပဲတဲ့ဒါတော့မသိတာပါလေလို့ဆိုတော့အကြမ်းပြင်း အများကြီးပြောရင်မသိဘူးဆိုတာယုတ်ကို အမှန်တိုင်းမသိတာနာမ်ကိုအမှန်တိုင်းမသိတာဟုတ်ကဲ့လားမသိတာဘာကိုမသိတာလဲအဲရုပ်ရဲ့သဘာဝအမှန်တိုင်းမသိဘူးနာမ်ရဲ့သဘာဝအမှန်တိုင်းမသိဘူးဒါကြောင့်မို့ဝဆင်းရဲကမလွတ်နိုင်ဘူးဒါကြောင့်မို့မသိတဲ့အတွက်ပဲမရှုဘူးမရှုတဲ့အတွက်ပဲမလွတ်ဘူးဟုတ်ကလားမသိလို့ဘာဖြစ်တယ်လဲ မယူဘူးမယူလို့မလွတ်ဘူးဘာကို မသိတာတဲ့ရုပ်ရဲ့တဘာဝကို မသိဘူးနာမ်ရဲ့တဘာဝကိုမသိဘူးရုပ်ဆိုတာဘယ်ဟာကိုပြောတာလဲခန္ဓာကိုယ်ကြီးကိုပြောသည်ခန္ဓာကိုယ်နဲ့စသမျှယုတ်နာမ်ဆိုတာဘာကို ပြောတာလဲစိတ်နဲ့စသမျှနာမ်ဟုတ်ကဲ့လား ဒါကြောင့်ရုပ်ရဲ့သဘာဝအမှန်လည်းမသိဘူးနာမ်ရဲ့သဘာဝအမှန်လည်းမသိဘူးအဲ့ဒီမသိတာကိုပဲအဝိဇ္ဇာဒီမသိတာကိုဘာခေါ်လဲအဝိဇ္ဇာဒါပဲတဲ့ဒီတဲ့နည်းနည်းလေးချက်ပြောမယ်ဆိုလို့ရှိရင်တော့ဒုက္ခေအညာဏံဒုက္ခသမုဒိယအညာဏံဒုက္ခនិရောဓေအညာဏံဒုက္ခនិရောဓဂာမိနိယပฏิပဒါယအညာဏံ အဲ့ဒါအဝိဇ္ဇပဲဒုက္ခေဆင်းရဲအမှန်တရား၌အညာဏမသိခြင်းသည်လေအဝိဇ္ဇာအဝိဇ္ဇာပဲဒုက္ခသမုဒယေဆင်းရဲဖြစ်ကြောင်းအမှန်တရား၌အညာဏမသိခြင်းသည်လေအဝိဇ္ဇာအဝိဇ္ဇာပဲဒုက္ခនិရောဓေဆင်းရဲချုပ်ငြိမ်းခြင်းသဘာဝအမှန်၌အညာဏမသိခြင်းသည်လေအဝိဇ္ဇာအဝိဇ္ဇာပဲ ဒုက္ခនិရောဓဂာမိနိယပฏิပဒါယဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်လန်းအမှန်မဲ့ခင်ရှစ်တန်၌အညာဏမသိခြင်းသည်လဲအဝိဇ္ဇာအဝိဇ္ဇာပဲတဲ့ဟောနည်းနည်းလေးအကျယ်ချက်ပြောလိုက်တော့ဘာတွေမသိတာတဲ့တော့ဆင်းရဲအမှန်တရားကို မသိခြင်းဆင်းရဲဖြစ်ကြောင်းအမှန်တရားကိုမသိခြင်း ဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားကိုမသိခြင်းဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလံအမှန်တရားကိုမသိခြင်းဟုတ်ကဲ့လားဘယ်နှမျိုးလဲ၄မျိုးပါ၄မျိုးလဲသစ္စာ၄ပါးကိုမသိခြင်းပဲလူရင်းကတော့ဟုတ်ကဲ့လားဘာကိုမသိခြင်းလဲသစ္စာ၄ပါးအမှန်တရားကို မသိခြင်းပဲအဲ့ဒီမသိတာကိုပဲပေါ့ဘာခေါ်လဲ ဒါဖြင့်အဲ့ဒီသစ္စာ၄ပါးကကောင်းငင်မာလားမြေကြီးထဲမာလားရေထဲမာလားဟမ်ယုံနဲ့နာဆိုတော့ခန္ဓာကိုယ်နဲ့စိတ်မှာပေါ့ဟုတ်ကဲ့လားဒါဖြင့်ရင်ကိုယ်ရင်ကဝိတ္တရာရဲ့ခန္ဓာကိုယ်မှာသစ္စာ၄ပါးရှိသလားရှိပါတယ်ခင်ဗျာဩအဲကိုယ်ရင်အဋ္ဌိသီလရဲ့ခန္ဓာကိုယ်မှာတော့ သစ္စာလေးပါးရှိသလားရှိပါတယ်ဖေရကွင်ဒီစိတ်ဓာတ်ရဲ့ခန္ဓာကိုယ်မှာတော့ဘာရှိတာလဲသစ္စာလေးပါးနော်ဘာရှိတာလဲသစ္စာလေးပါးရှိတာသစ္စာလေးပါးကဒုက္ခသစ္စာဆင်းရဲအမှန်တရားတဲ့ကိုယ်တို့ခန္ဓာကိုယ်မှာဆင်းရဲရှိရလားရှိလားဆင်းရဲဆိုတာဘယ်လိုနေတော့ လိမ့်တော့နေတာပေါ့လိမ့်လိုက်တွန်းလိုက်နေရာပြင်လိုက်ဆိုတာဒါဆင်းရဲလားချမ်းသာလားမသိကြဘူးလားဝိညာဉ်တိတိလားဆိုအခုဘယ်နှခါလောက်ပြင်းနေပြီလဲမသိဘူးဘလို့နေရာပြင်းနေတာလဲဆင်းရဲလို့ပြင်းတာလားချမ်းသာလို့ပြင်းတာလားအေးအဲ့တော့ဆင်းရဲအမှန်ကိုရင်တို့ရဲ့ခန္ဓာမှာရှိသလားဟဲ့ဒုက္ခတစ္ဆာရှိတယ်ဟုတ်ကဲ့လားဘာရှိသလဲဘယ်မှာရှိသလဲ ခန္ဓာကိုယ်မှာရှိသည်ဟုတ်ကဲ့လားဆင်းရဲဖြစ်ခြင်းရဲ့အကြောင်းကလည်းခန္ဓာကိုယ်မှာပဲရှိတယ်တဲ့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းဆိုတာတခြားမဟုတ်ဘူးလိုချင်တာနှစ်သက်တာတတ်မြတ်တာသာယာတာအဲ့ဒါဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲလိုချင်တာရှိရင်လည်းဆင်းရဲတဲ့နှစ်သက်တာရှိရင်လည်းဆင်းရဲတဲ့တတ်မြတ်တာရှိရင်လည်းဆင်းရဲတဲ့သာယာတာရှိရင်လည်းဆင်းရဲတဲ့တောင့်တတာရှိရင်လည်းဆင်းရဲတဲ့ ညနေပဲဗိုက်စားတဲ့အခါကျတော့ဘာလိုချင်သလဲစားတော့လေညနေပဲစားတော့ဘာလိုချင်သလဲွန်းစားလားအဖြေရတောက်ခြင်းသလားစတုမရူစားခြင်းသလားမမှန်ပြောတော့မုဒ္ဒဝါဒသိက္ခာပုပြက်သွားမယ်ကဲပိုက်စားတော့ပါစားခြင်းလဲဟမ် ဆွမ်းအဲဆွမ်းစားခြင်းနဲ့အေးကိုရင်ဒီသီလာကတော့ပါစားခြင်းနဲ့စတုမတုလားဟမ်ဟောကိုစားခြင်းနာတော့မှတော်တော်ရှားယူပါသေးတော့နော်အဲကိုရင်ဒီစိတ်ဓာတ်ကတော့ပါစားခြင်းနဲ့ဟမ်အဖျော်ပါတယ်ဖျော်ရတောက်ခြင်းနဲ့အေးအေးဒါဖြင့် တရားနာနေတော့မြဗိုက်ခါလာလို့အဖျော်ရည်တောက်ခြင်းနဲ့ဆွမ်းစားခြင်းနဲ့စတုမရူစားခြင်းနဲ့ဆိုရင်တရားနာနေတော့စားရရဲ့လားမစားရအောင်တော့စားလို့ဖြစ်သလားမဖြစ်ဘူးဒါဖြင့်ခဏခွင်တောင်းပြီးတော့သွားစားလိုက်မယ်ဆရာတော်ဗျာတပည့်တော်ဗိုက်ခါလို့မလို့သွားပြီးတော့အဖျော်ရည်လေးတောက်ပြရစေအောင်ဆိုပြီးထသွားရင်တော့မဖြစ်ဘူးလားမဖြစ်ဘူးဘာကြောင့်မဖြစ်လဲ ဘာကြောင့်မဖြစ်လဲဟမ်ခွင့်ပြုပါတယ်လေခွင့်ပြုနိုင်ပါတယ်တို့တော့တော်သလားမတော်ဘူးလားမတော်ဘူးမဟုတ်ဘူးလားအဲ့တော့မတော်တော့ထရသွားရစားရတော့ရသေးလားမထရမသွားရမစားရမတော့ရတဲ့အခါကျတော့အဖျော်ရည်တောက်ခြင်းလို့မို့လို့စိတ်ဆင်းရဲသလားချမ်းသာသလားဟမ် ဆင်းရဲတယ်မသိကြဘူးလားဒါဖြင့်အဲ့ဒီဆင်းရဲတာအဖျော်ရည်တောက်ခြင်းလို့ဖြစ်တာမဟုတ်လားအဲ့ဒီအဖျော်ရည်တောက်ခြင်းနာဆွမ်းစားခြင်းနာကိုလောဘခေါ်တယ်တဏှာခေါ်တယ်ဟုတ်ကဲ့လားအဖျော်ရည်တောက်ခြင်းနာဆွမ်းစားခြင်းနာကိုဘာခေါ်လဲလောဘတဏှာသူ့ကြောင့်ပဲဆင်းရဲတာမသိကြဘူးလားသိကြတယ်ဒါဖြင့်သူဟာဆင်းရဲရဲ့အကြောင်းပေါ့ဆင်းရဲဖြစ်ခြင်းရဲ့ အကြောင်းဟုတ်ကဲ့လားလိုချင်နှစ်သက်တတ်မဲ့တွေ့တာတဲ့တဏှာဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းသိပြီလားဟုတ်ကဲ့လားဒါဖြင့်ကိုရင်တို့မှသိပြီဆိုတော့အဝိဇ္ဇာဖြစ်သေးလားမဖြစ်တော့ဘူးဘာကြောင့်မဖြစ်တယ်လဲသိလို့ဟုတ်ကဲ့လားဆင်းရဲအမှန်ကိုလည်းသိပြီဆင်းရဲဖြစ်ကြောင်းအမှန်ကိုလည်းသိပြီဒါဖြင့်ရင် အဲ့ဒီလိုခြင်းနဲ့စားခြင်းတောက်ခြင်းဝိုးခြင်းရုပ်ခြင်းကြည်ခြင်းပြီးပြီးကြည်ခြင်းနဲ့တဏှာလောဘမရှိရင်ဆင်းရဲရှိမလားမရှိဘူးလားဆင်းရဲမငြိမ့်မေဘူးလားအဲ့တော့ဆင်းရဲငြိမ့်တာလည်းအခုကိုရင်တို့သိလားမသိဘူးလားဆင်းရဲငြိမ့်နေဆိုတာအဲ့ဒီလိုချင်တာမရှိရင်ငြိမ့်ရောမဟုတ်ပေဘူးလားလိုချင်တာကြောင့်ဆင်းရဲနေတာမဟုတ်လားလိုချင်တာမရှိရင်ဆင်းရဲငြိမ့်ရောဒါကိုသိလား သိတယ်ဒီလိုဆိုလို့ချင်းလိုချင်တာမရှိရင်ဆင်းရဲမဖြစ်ပေါ်တော့ဘူးငြိမ့်သွားတယ်လို့သိတဲ့အသိဟာဝိဇ္ဇာလားအဝိဇ္ဇာလားသိတာဟာဝိဇ္ဇာမသိတာကအဝိဇ္ဇာဟုတ်ကဲ့လားဒီတော့ကိုရင်တို့သိပြီဆိုတော့အဝိဇ္ဇာကင်းပြီလားမကင်းသေးဘူးလားကင်းသွားပြီဟုတ်ကဲ့လား ဆင်းရဲငြိမ်းခြင်းသဘာဝအမှန်ကိုသိသွားပြီဒါဖြင့်ဆင်းရဲငြိမ်းအောင်မလုပ်ရမလဲဆင်းရဲငြိမ်းအောင်လုပ်တဲ့နီလန်မရှိဘူးလားရှိတယ်ဆင်းရဲငြိမ်းအောင်လုပ်တဲ့နီလန်ကတိုးတိုးပြောရင်ရှုမှတ်မဟုတ်ဘူးလားဆင်းရဲငြိမ်းအောင်လုပ်တဲ့နီလန်ကဘာလုပ်တာဘယ်လိုလုပ်ရမှာလဲရှုမှတ်ရမှာရုပ်ကိုရှု စိတ်နံကိုရှုဟုတ်ကဲ့လားသူတို့ပြောရင်ရှုပဲအဲ့ဒီရှုတဲ့ရှုမှတ်တဲ့စိတ်ထဲမှာမဂ်ကင်၈ပါးပါတယ်ရှုမှတ်တဲ့စိတ်ထဲမှာရှုမှတ်တဲ့စိတ်ထဲမှာဘာပါလဲမဂ်ကင်၈ပါးပါတယ်အဲ့ဒါလို့ရှုမှတ်တော့တဖြည်းဖြည်းသိသိလာပြီးတော့လူကျင်စိတ်ဖြစ်ပါဦးမလားသိရင်လူကျင်စိတ်ဖြစ်မလားမဖြစ်ဘူး လိုချင်လို့ဆင်းရဲနေတာပဲလို့သိရင်မလိုချင်အောင်နေတော့မလိုချင်တော့မလိုချင်တော့ဆင်းရဲသေးလားအဲ့တော့သိရင်လိုချင်သိမဖြစ်ဘူးလိုချင်သိမဖြစ်ရင်ဆင်းရဲငြိမ်းရောဒါကြောင့်မလို့သိအောင်ရှုတယ်ရှုလို့သိတယ်ဆိုတာဆင်းရဲငြိမ်းချောင်းအကျင့်လန်းမေဃတစ္ဆာအဲ့ဒါကိုလည်းသိရမယ်တဲ့အဲ့ဒါမသိရင်လည်းအဝိဇ္ဇာ မေဃသစ္စာခေါ်တဲ့မေဃရှိပါဟာရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာပါဝင်တယ်ပါဝင်တော့အဲ့ဒီရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာပါဝင်တဲ့မေဃရှိပါကိုသာမိမိတဏ္ဍအမြဲတမ်းဖြစ်ပွားနေအောင်ရှုနေရင်ရုပ်ကိုလည်းသိနေမယ်နာမ်ကိုလည်းသိနေမယ်ရုပ်နဲ့နာမ်ကိုသိပြီဆိုလို့ရှိရင်ပုဂ္ဂိုလ်တ attva လို့မထင်မမြင်တော့တဲ့အတွက်ကိလေသာငြိမ်းဆင်းရဲငြိမ်းပြီဒါတော့ မသိလို့ပြုလုပ်မိတယ်ဆိုတာဆင်းရဲကိုလည်းမသိဘူးဆင်းရဲဖြစ်ကြောင်းကိုလည်းမသိဘူးဆင်းရဲချုပ်ငြိမ်းခြင်းကိုလည်းမသိဘူးဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းကိုလည်းမသိဘူးအဲ့ဒီမသိတဲ့အတွက်ပဲလူဘဝနတ်ဘဝလူချမ်းသာနတ်ချမ်းသာရအောင်မလုပ်ဘူးလားလုပ်တယ်လူချမ်းသာနတ်ချမ်းသာရအောင်လုပ်တော့လူချမ်းသာနတ်ချမ်းသာရလူချမ်းသာနတ်ချမ်းသာရတယ်လူချမ်းသာနတ်ချမ်းသာရတယ်ဆိုတော့ လူချမ်းသာနတ်ချမ်းသာရတာဘာကြောင့်လဲဟမ်လှုပ်လို့ရတာရအောင်လှုပ်လို့ရတာဒါဖြင့်ဘာလို့ရအောင်လှုပ်သလဲလိုခြင်းလို့ရအောင်လှုပ်တယ်ဗောမဟုတ်လား လူချမ်းသာနတ်ချမ်းသာလိုချင်လို့ရအောင်လုပ်တာပဲမလိုချင်ရင်လုပ်ပါမလားမလုပ်ဘူးကြည့်ရအမျိုးသမီးလေးတယောက်သူ့ဖို့တပင်တပန်းစုဆောင်ပြီးတော့ဝယ်ထားတဲ့ဆာရီကလေးအိန္ဒိယကကလမလေးဟုတ်ကလားဘယ်ကကလမလေးတော့တရုတ်ပြည်ကကလမလေးမဟုတ်ဘူးလား ဟမ်မဟုတ်တရုတ်ပြည်မှာတော့ဘာရှိမလို့ရုပ်မြောက်ပဲရှိတယ်အေးတရုတ်မှာပဲရှိတယ်ကလမမရှိဘူးကလမကတော့ဘယ်မှာရှိတော့ကလပြေမှာရှိတာပဲမဟုတ်လားအဲ့ဒီကအိန္ဒိယကလမလေးတယောက်သူပင်ပင်ပန်းပန်းနဲ့လောက်ကန်ပြီးစုဆောင်းတဲ့ငွေနဲ့သူနှစ်သက်တဲ့စာရီပန်းရောင်လေးသူကအဲစာရီအဝါရောင်လေးသူကဝယ်တယ်တဲ့ ဘာရောင်လေးတဲ့တော့အဝါရောင်လေးဝယ်တယ်ဝယ်ပြီးတော့ကဲဒီစာရီလေးရေမိုးတန်တန်တန်တန်စင်စင်ချိုးပြီးမှပဲဝတ်မယ်ဆိုပြီးတော့မြစ်စိတ်သွားမြစ်စိတ်သွားပြီးတော့ရေချိုးရေချိုးပြီးတဲ့အခါကျတော့ကံမောပြန်တဲ့ဒီစာရီလေးလဲတော့မလို့ဘာကိုလဲတော့မလို့လဲစာရီကဘာရောင်တော့အဝါရောင်အဲ့ဒါလို့ဖြစ်နေတော့ ယဟန်တော်တစ်ပါးကသင်္ကန်းမပါဘဲနဲ့ကိုလုံးဒီကျူကြီးအဲ့ဒီမြေကမ်းနားအတိုင်းရောက်လာတယ်တဲ့ပါရောက်လာတာတော့ယဟန်တော်တစ်ပါးကသူ့သင်္ကန်းကပါရောက်တော့ဟောဟမ်ပါရောက်တော့ကိုင်ကိုဝိဒရာအဲ့ဒီကြွလာတဲ့ဘုန်းကြီးရဲ့သင်္ကန်းကဘာရောက်တော့ ဟမ်ဟောသင်္ကန်းမပါဘူးဩအေးအေးကဲသင်္ကန်းမပါတော့ဒီအတိုင်းကြီးလာရောလားဩတစ်ခက်တွေဖုံးပွေလာတယ်အေးဟုတ်တော့ဗောတော်တယ်ဆိုတော့တစ်ခက်တွေပဲရှိတာပဲအဲ့ဒီတစ်ခက်တွေတည့်ရက်တွေပဲဖုံးပြီးတော့ဝတ်လာတယ်ဒီလိုဆိုလို့ရှိရင်တော့တစ်ခက်ဖုံးဖုံးကြီးပေါ့မဟုတ်လားဒါနဲ့အော် ဒီယဟန်တော်သင်္ကန်းမရှိပါလားအဲ့တော့သင်္ကန်းလူအုပ်မှာပဲအမျိုးသမီးလေးတွေကသဘောပေါက်တယ်ဒါဖြင့်အဲ့ဒီယဟန်တော်ကသင်္ကန်းကသူဘု து စွန့်ပစ်ခဲ့တာဓမြတွေတိုက်လို့ဩဒါလှူတာမဟုတ်ဘူးလားသူလှူလိုက်တာမဟုတ်ဘူးလားအဲအခုခေတ်တော့အဲ့ဒါမျိုးလှူတယ်လို့ခေါ်တယ်ဗျာဒီခေတ်ကတော့အဲ့ဒါမျိုးလှူတယ်လို့ခေါ်တယ်မယ်မှန်တာ နော်အဲ့ဒါမျိုးလူတယ်လို့ခေါ်တယ်ဒီခေတ်ကတော့ဒီတော့အမျိုးသမီးလေးရသရတရားထက်စေတနာပေါက်တဲ့အခါကျတော့သူ့စာရီတပိုင်းပိုင်းလိုက်ပြီးတော့ယဟန်တော်လေးဒါထက်သူ့လာတဲ့တည့်ရွက်ကြီးတွေပါပြရမလားဒီတိုင်းနဲ့ထားရမလားပါပြရမယ်ပေါ့မဟုတ်လားအဝေးရပြီဆိုတော့ပါပေါ့ ဒီတော့ဒီဘုန်းကြီးခါကတော့ဝတ်လို့မလို့အောက်ပိုင်းကတော့အဆင်ပြေသွားပြီအထက်ပိုင်းကရောအဆင်ပြေပြီလားဘာဖြစ်လို့ဟမ်ဝတ်စရာမရှိသေးလို့အထက်ပိုင်းကိုကဒီတိုင်းဗလာရှင်းမနေဘူးလားဟုတ်ကဲ့လားဒါတော့အောက်ပိုင်းကအဲ့ဒီသာရိယဝါကိုသင်္ကန်းအဖြစ်တူလိုက်တာနဲ့ပဲယဟန်တော်ကတော်တော်ကိုတတ်ပင်သွားတယ် ဝတ်လိုက်တာတပ်ပယ်သွားတယ်တပ်ပယ်တယ်ဆိုတာဘာလဲဟမ်လှသွားတယ်ဟုတ်ကဲ့လားဘုန်းကြီးလေးလှသွားတယ်ဒီလိုမဟုတ်လားဒါဖြင့်ကိုရင်လေးကလှတယ်လို့ပြောရမလားဒါကိုရင်လေးလှတယ်လို့မပြောရဘယ်လိုပြောရမလဲအဲတပ်ပယ်တယ်လို့ပြောရမယ်တဲ့အဲကိုရင်ဒီတရားကြီးသားသွားပြန်တစ်ချက်နော်တပ်ပယ်တယ်လို့ပြောရမယ်တဲ့ အဲ့ဒီတပ်ပယ်တဲ့ယဟန်တော်ကိုအမျိုးသမီးကမြင်တဲ့အခါကျတော့ပိုးပြီးကြီးညိုစိတ်ဖြစ်လာပြန်တယ်ဒါကြောင့်မလို့သူ့လက်ထက်မှာရှိတဲ့နောက်စာရီတစ်ပိုင်းကိုတူကျင်စိတ်ဖြစ်ပေါ်လာပြန်တယ်ဟုတ်လားနောက်စာရီတစ်ပိုင်းတူကျင်စိတ်ဖြစ်ပေါ်လာပြန်တဲ့အခါကျတော့ဒီစာရီပိုင်းမှာအလူခံတော်မူပါဗျာအပေါ်ယုံဧကတိအဖြစ်နဲ့ဟောဘာဖြစ်နေတော့အပေါ်ယုံဧကတိအဖြစ်နဲ့လူလိုက်ကြောဒီတော့အောက်ပိုင်းကလည်းသင်ပိုင်ဝတ်ရပြီအထက်ပိုင်းကလည်း ဧကတိယုံရပြီမဟုတ်ပဲဘူးလားဒီလိုဆိုလို့ရှိရင်ဒီဟန်တော့ဘယ်နဲ့နေမလဲပို့ပြီးတော့တပ်ပဲသွားရောပို့ပြီးတပ်ပဲတဲ့ယဟန်တော်လေးမြင်ရဖူးရတော့လူရန်နဲ့အမျိုးသမီးလေးကစိတ်ထဲမှာစိတ်သဘောကျသွားတယ်ငါလူလိုက်တဲ့သင်္ကန်းကို အောက်ရောထရောဝှေ့ယုံလိုက်တဲ့အတွက်ပို့ပြီးတပ်ပဲသွားပြီ ဝမ်းသာလို့သူလူရတာဝမ်းသာသွားကြလားဝမ်းနေသွားကြလားဝမ်းသာသွားတယ်ဘုပ္ပိဝမ်းသာသွားတယ်ဒါနဲ့အမျိုးသမီးလေးကဆူတောင်းတယ်ဒီဟန်တော်တဲ့နဲ့တတ်ပဲအောင်အဝါရောင်သင်္ကန်းကိုထူထမ်းရတဲ့ဒီဒါနကုသိုလ်စေတနာကြောင့်တပည့်တော်ဟာဖြစ်လေရာရာဘဝမှာအလှဆုံးအချောဆုံးဖြစ်ရပါလို့ဤဟောဘယ်လိုသုတောင်းတော့အလှဆုံးအချောဆုံးနဲ့ ဘလောက်အလှဆုံးချောဆုံးလဲလို့ဆိုတော့သူဟာသေချာအောင်ထပ်ပြီးတော့ပညာလိုက်သေးတယ်မြင်ရတဲ့သူတွေယူမလောက်လှရပါလို့ဤတဲ့ဟောဘယ်လိုလဲလဲအဲအဲ့လိုသူတောင်းတယ်ဒါဖြင့်ဒီအမျိုးသမီးလေးဟာဘဝတည်းသူမလိုချင်ဘူးပေါ့ဟမ်လိုချင်တာလားဘာဘာကြောင့်လိုချင်တယ်လို့သိရလဲဟမ် အဲဟဲရုပ်ချောရုပ်လှဘဝကိုထူတောင်းတာမဟုတ်လားအဲ့ဒါထောင်တောင်းတာမြင်ချင်းအပြင်သူဘဝကိုလိုချင်တာလားမလိုချင်တာလားလိုချင်တာဒါဖြင့်ဘဝဆိုတာရုပ်နဲ့နာမည်မဟုတ်လားဒီတော့နည်းနည်းစဉ်းစားကြည့်ပါအဲ့ဒီအမျိုးသမီးလေးချောတဲ့လှတဲ့ဘဝကိုလိုချင်တယ်လိုချင်လို့ရအောင်လုပ်တယ်ဘာလုပ်တယ်လဲ လှူတာပေါ့မဟုတ်လားလှူတဲ့အလုပ်သူမလုပ်ဘူးလားလုပ်တယ်လှူတဲ့အလုပ်လုပ်ပြီးအဲ့ဒီအလှူကြောင့်ချောတဲ့ဘဝရရပါလို့ဤလို့ဆူတောင်းတယ်မဟုတ်လားဒီတော့အဲ့ဒီလှူတဲ့အလုပ်ဘာကြောင့်လုပ်တယ်လဲဆိုတော့ချောတဲ့လှတဲ့ဘဝကိုလိုချင်လို့ဟုတ်လားလိုချင်ရင်လုပ်တယ်လုပ်လို့ရှိရဲ့နော်ရတာပေါ့မဟုတ်လားအဲချောတဲ့ဘဝရအောင်ဆိုပြီးတော့ဒါနလုပ်ငန်းလုပ်တယ်လှူတဲ့အလုပ်လုပ်တယ်ဒါဖြင့် ကိုရင်ကိုဝိတ္တရနောက်ဘဝကြဘာဖြစ်သွားတယ်တဲ့တော့အမ္ပပါဠိဖြစ်သွားတာကိုချောလွန်လှလုံးလို့မလို့အမင်းမင်းတွေကသူ့ကိုလာပြီးယူကျင်ညတောင်းညင်ညတယ်မဟုတ်လားအဲယူကျင်ညတောင်းညင်ညတဲ့အခါကျတော့တောင်းညတော့ဘယင်တစ်ပါးပေးလိုက်လို့ရှိရင်နောက်ဘယင်တစ်ပါးနဲ့စစ်တိုက်ရလိမ့်မယ်ဟိုတစ်ပါးပေးပြန်ဒီတရားဒီဒီတစ်ပါးနဲ့တိုက်ရလိမ့်မယ်ရံမများဘူးလားရံမများတော့ gain ဘယ်သူမှပေးလို့မဖြစ်တော့ဘူး မလုပ်ရမလို့ဤသမာဓိကောဒါပေမဲ့နောက်တိတ္တမဖြစ်တဲ့အခါကျတော့မြတ်စွာဘုရားတော့မြတ်စွာဘုရားကြောင်းမလူဘူးလားကြောင်းလူလိုက်တဲ့အခါကျတော့ကြောင်းအမကြီးဖြစ်မသွားဘူးလားကြောင်းအမကြီးအမ္ဘပါဠိနော်နောက်ကြတဲ့အခါကျတော့ဘိက္ခုနီမြတ်စွာဘုရားရဲ့တရားနာကြတော့ဘိက္ခုနီမဝှချင်တဲ့စိတ်ပေါ်လို့ဘိက္ခုနီမဝှဖို့ မြတ်စွာဘုရားထံခွင့်ပန်တော်ဘုရားရှင်ကဘိက္ခုနီတွေထာမဘိက္ခုနီမယဟမဝုတ်ခိုင်းလိုက်တယ်။ယဟမဖြစ်တဲ့အခါကျတော့ဝိပဿနာတရားအာမထုတ်ဘူးလား။ဝိပဿနာတရားအာထုတ်တော့ဘာဖြစ်သွားတော့ယဟနာဖြစ်သွားပြီ။ကိလေသာခတ်တဲ့ငြိမ့်လို့မလို့ဆင်းရဲငြိမ့်သွားပြီ။နော်။အဲ့ဒါကအမ္ဘပါဠိအခုကလည်းပဲအဲ့ဒါနဲ့အတူတူပါပဲဒီမိန်းကလေးကတော့ သူစုရောင်းကြောင့်နဲ့နောက်ဘဝမှာအုံမာဒန္တီဆိုတာသွားဖြစ်တယ်ပါတယ်တော့အုံမာဒန္တီအဲ့ဒါတော့ကိုယ်မသိဘူးလားသိပါတယ်ဟင်းမင်းကသိတာကြီးဖြစ်နေအုံမာဒန္တီအကြောင်းဘယ်လိုများသိတော့အဲ အဲတော်ပါဦးကထားပါဦးနောက်ကြမှာပဲတရားဟောတော့အဲနောက်ကြမှာပဲတရားဟောတော့ပေါ့ဒီနာသူသူတောင်းတဲ့အတိုင်းပဲအမတန်ချောအမတန်လှတဲ့ဘဝကိုရတယ်အမတန်ချောအမတန်လှတဲ့ဘဝရုပ်နဲ့နာခန္ဓာကိုယ်နဲ့စိတ်စုပေါင်းထားတဲ့ဘဝဆိုတာရတော့သူ့မှာချမ်းသာရောလား ဟမ်မချမ်းသာဘူးလှတော့တော်တော်လှပြီဒါဖြင့် तू ကဒီလောက်လှတော်ပြီလို့များသူစိတ်ထဲရှိလားမရှိဘူးဘယ်လိုရှိမလဲလှတဲ့လှစေခြင်းသေးသည်မဟုတ်ဘူးလားလှတာအမျိုးသမီးများလှရတာဒီလောက်ဆိုတော်ပြီလို့တင်းနေရလားမတင်းနိုင်ဘူးနော်လှရတာဒီလောက်ဆိုတော်ပြီလို့မတင်းနိုင်ဘူးဘလောက်ပဲလှနေနေဒီတဲ့ပိုးပြီးတော့လှခြင်းသေးတယ် ဒီတဲ့ပူလှကျင်တော့ဒီတဲ့ပူမတပြီဘူးလားဒါပြန်လှကျင်လို့သတာဟာဆင်းရဲလားချမ်းသာလားဆင်းရဲလှကျင်လို့သတာအခုတော့ဒီခေတ်ဒီခါမှာဆိုလို့ရှိရင်အရှင်လလငရဲအကြခံပြီးသကြရတယ်မဟုတ်လားကိုယ်တို့သိလားအဲ့ဒါကိုယ်တို့ဒီဘဟုတုတမရှိဘူးဒီခေတ်ဒီခါမှာအမျိုးသမီးတွေကောင်းပေါ်မှာသပင်တွေထိုးထိုးထောင်ထောင်နဲ့ပွားနေတာမတွေ့ဘူးလားအဲဘယ်လိုလုပ်ထားလား အေးမိအုပ်ဆောင်ကြီးနဲ့ကောင်းဆောင်တာလားနော်အေးဒီဒါဒါလည်းသိတာပဲကိုယ်အဲ့ဒါလို့ဆောင်းတဲ့အခါကျတော့အေးမှာပေါ့ဟမ်မဟုတ်ဘူးလေလားဩဒါဖြင့်အရှင်လန်းလန်းငရဲကြတာပဲမဟုတ်ဘူးလားအေးတချို့များနှစ်နာရီသုံးနာရီတဲ့အဲ့လိုနေရတာဒါတော့ အဲ့ဒီ2နာရီ3နာရီအရှင်လက်လာငရဲကြပြီးအပူခံရတဲ့ဆင်းရဲအဲ့ဒီအမျိုးသမီးဘာကြောင့်တွေးလာခြင်းလို့ဟောအဲ့အဲ့ဒီခြင်းဆိုတဲ့လောဘကြောင့်မဟုတ်ဘူးလားအဲ့ဒါခြင်းဆိုတဲ့လောဘရှိရင်နော်ဆင်းရဲမလားချမ်းသာမလားဆင်းရဲတယ်လောဘမရှိဘူးဆိုရင်နော်ချမ်းသာတယ်ဒါဒီမှာဒီအမျိုးသမီးလည်းပဲ သူ့ဘဝသူရလာလှပင်လှညာတော့လည်းပဲလှတာမတင်းနိုင်နေတော့ပိုးပိုလှခြင်းပိုးပိုလှခြင်းတော့လှအောင်လုပ်ရတော့ဆင်းရဲတယ်အဲ့ဒီဆင်းရဲသူမသိချဘူးဒါဆင်းရဲပဲလို့မသိဘူးဟုတ်ကဲ့လားအဲ့ဒါလို့မသိတဲ့အတွက်ပဲလှတဲ့ဘဝလိုခြင်းတဲ့တဏှာဖြစ်တယ်လှတဲ့ဘဝဘာဖြစ်တယ်လဲလိုခြင်းတဲ့တဏှာဖြစ်တယ်အဲ့ဒီတဏှာကြောင့်ပဲလှတဲ့ဘဝရအောင်ဒါနကုသိုလ်လုပ်တယ်ဒါဖြင့် လှတဲ့ဘဝလိုချင်တာဟာတာမန်လိုချင်တာဆိုရင်ရအောင်လုပ်မလားမလုပ်ဘူးလားတာမန်လိုချင်တာဆိုရင်တော့မလုပ်သေးဘူးအပြင်းအထန်လိုချင်လာပြီးမရမနေနိုင်ဘူးဆိုလို့ရှိရင်တော့လုပ်တယ်တာမန်လိုချင်တာကတဏှာအပြင်းအထန်မရမနေနိုင်အောင်လိုချင်တာကဥပါဒံကိုယ်တို့မှဟုတ်ကဲ့လားအပြင်းအထန်မရမနေနိုင်အောင်လိုချင်တာကဘာလဲဥပါဒံ ကိုရင်တို့လည်းတစ်ချိန်ချိန်ကြတော့ဥပါဒဖြစ်ဥမှာပဲသာမန်လူကျင်နာကတဏှာအပြင်းထန်မရမနေနိုင်အောင်လူကျင်နာကဥပါဒံဟုတ်ကဲ့လားကိုရင်ဒီသိတာသာမန်လူကျင်နာကဘာလဲတဏှာမရမနေနိုင်အောင်လူကျင်နာကဥပါဒံဟုတ်ကဲ့လားဒါဖြင့်မရမနေနိုင်အောင်လိုချင်တဲ့ဥပါဒံဖြစ်ပြီဆိုလို့ရှိရင်တော့ရအောင်မလုပ်ပေဘူးလားတနည်းနည်းနဲ့ ရအောင်လုပ်သည်အဲ့ဒီလုပ်တာကကာမဘဝအဲ့ဒီအလုပ်ကိုကာမဘဝခေါ်တယ်ဟုတ်ကဲ့လားအဲ့ဒီအလုပ်ကိုဘာခေါ်လဲကာမဘဝအခုနဒီအမျိုးသမီးလေးလှူလိုက်တာဟာကာမဘဝပေါ့လှူခြင်းအလုပ်သူမလုပ်ဘူးလားလုပ်တယ်ကာမဘဝဒီတော့တဏှာပစ္စယလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုတဏှာဟုသောအကြောင်းကြောင့် ဥပါဒနာမရမနေနိုင်အောင်ပြင်းပြင်းထန်ထန်ဆွဲလာနဲ့ဥပါဒံဖြစ်ပေါ်ဤဥပါဒနာပစ္စယမရမနေနိုင်အောင်ဆွဲလန်းတဲ့ဥပါဒံဟူသောအကြောင်းကြောင့်ကာမဘဝဘဝရဆွဲလန်းတာကိုရအောင်ပြုလုပ်ဖို့ဖြစ်ပေါ်၏ဆွဲလန်းတာကိုရအောင်ပြုလုပ်တာဖြစ်ပေါ်တယ်မရမနေနိုင်လို့ဟုတ်ကဲ့လား ဒီတော့ဒီအမျိုးသမီးအနေနဲ့ဆိုလို့ရှိရင်တော့ခုနသင်္ကန်းပြုတဲ့ဒါနကုသိုလ်လုပ်လိုက်တဲ့လုပ်လိုက်တော့အဲ့ဒီသင်္ကန်းပြုတဲ့ဒါနကုသိုလ်ကြောင့်သူ့သေးသွားတဲ့အခါကျတော့ဒီဒါနကုသိုလ်ခေါ်တဲ့အကြောင်းတရားကဘယ်ကိုပြစ်ချလိုက်သလဲနတ်ဘဝပြစ်ချလိုက်သလားဗြဟ္မဘဝပြစ်ချလိုက်သလားဟမ်ဘယ်ဘဝပြစ်ချလိုက်တော့အဲ့ဒီဒါနကုသိုလ်ကလူဘဝဟုတ်ကဲ့လားအမျိုးသမီးလားအမျိုးသားလား သူ့ဘာကြောင့်အမျိုးသမီးဖြစ်ပါလိမ့်မလဲဘာကြောင့်အမျိုးသားမဖြစ်သလဲလှခြင်းလို့အေးအမျိုးသားများတော့မလှခြင်းဘူးနဲ့တူတယ်နော်အမျိုးသမီးများပဲလှခြင်းလို့လှခြင်းအမျိုးသမီးပဲဖြစ်တော့တာပဲနေတော့ကာမဘဝပစ္စယရအောင်လုပ်မှုဒါနသီလကောင်းမှုဟူသောအကြောင်းကြောင့်ဓာတိ ဘဝသည်တဖန်ဖြစ်ရပြန်ဤဘာတဖန်ဖြစ်ရပြန်လဲဘဝသည်ဖြစ်ရသည်တဲ့ဘဝသည်ဖြစ်ရတော့ခန္ဓာကိုယ်နဲ့စိတ်ရုပ်နဲ့နာပေါက်သက်ပါဝင်လာပြန်တယ်ဒီတော့အဲ့ဒါလို့လိုချင်တတ်မဲ့တဲ့တဏှာဖြစ်တာဘာကြောင့်လဲလို့ဆိုတော့ဘာကြောင့်လဲတော့ခံစားမှုကြောင့်ဖြစ်သည်တဲ့ဘာကြောင့်ဖြစ်တာတော့ ခံစားမှုကြောင့်ဖြစ်သည်ဟုတ်ကဲ့လားကိုယ်ရေဆိုကြပါစို့ဗိုက်စားလို့မလို့ပြီးလိုက်ရေးတောက်လိုက်တယ်ကိုရင်ကပါကလင်းကြိုက်သလားပါကလင်းကြိုက်တယ်လေတဲ့ကိုကသိကြိုက်တယ်ပါကလင်းလေးတငုံငုံလိုက်ရပြီဟုတ်ကဲ့လားဘယ်နှငုံငုံလိုက်ရလဲဟမ်တငုံတော်ပြီလားတော်သေးဘူးဘာဖြစ်လို့ အရသာရှိလို့လားအရသာမရှိလို့လားအရသာရှိလို့နောက်တငုံဆက်တောက်ခြင်းနဲ့တော်ပြီလားမတော်သေးဘူးနောက်တငုံကဲတပလင်းလုံးကုန်ပြီတော်ပြီလားမတော်သေးဘူးဟုတ်ကဲ့လားဘာဖြစ်လို့တော့အရသာရှိတော့အဲ့ဒီအရသာကိုထပ်ခါထပ်ခါမခံစားခြင်းဘူးလားအဲ့ဒီခံစားခြင်းကတဏှာအရသာရှိတာကဝေဒနာ အရသာရှိတယ်ဆိုတာကောင်းတဲ့ခံစားမှုမဟုတ်ဘူးလားကောင်းတဲ့ခံစားလားဆိုးတဲ့ခံစားလားကောင်းတဲ့ခံစားအဲ့ဒီကောင်းတဲ့ခံစားမှုဝေဒနာကြောင့်ထပ်ခါထပ်ခါစားခြင်းနဲ့တဏှာမဖြစ်ပေါ်ဘူးလားဖြစ်ပေါ်သည်အဲ့တော့အဲ့ဒီအမျိုးသမီးလေးကလည်းပဲလှတာကိုသူသဘောမကျဘူးလားလှလိုက်တာဆိုတာခံစားမှုပဲအဲ့ဒီလှတာသဘောကျတော့ လှတဲ့ခံစားမှုကိုလှတာကိုသဘောကျတဲ့ခံစားမှုဖြစ်ပေါ်တော့သူလှကျင်တဲ့စိတ်ဖြစ်ပေါ်မလာဘူးလားအဲ့ဒီလှကျင်တဲ့စိတ်ဟာတဏှလှလိုက်တာလို့ခံစားမှုကဝေဒနာဟုတ်ကဲ့လားတဏှာဟာဘာကြောင့်ဖြစ်တယ်လဲဝေဒနာကြောင့်ဖြစ်တယ်ခံစားမှုကြောင့်ဖြစ်တယ်ပြလိုက်ရလေးချိုးလိုက်တာစပကလင်းလေးကောင်းလိုက်တာဟောခံစားမှုမဟုတ်လားဝေဒနာပါတယ်တော့ဝေဒနာ ကဲဒါဆင်းလို့ရှိရင်တပလင်းနဲ့တော်ပါပြီကောင်းတယ်ဆိုတော့တပလင်းနဲ့တော်ပြီလားတော်သေးဘူးနောက်တပလင်းနောက်တပလင်းတောက်ချင်တာကတဏှာဟုတ်ကလားနောက်တပလင်းတောက်ချင်တာကဘာလဲတဏှာပထမတပလင်းတောက်နေတော့အရသာရှိလို့ကောင်းတဲ့ခံစားမှုကဝေဒနာအဲ့ဒီတော့ဝေဒနာကြောင့်တဏှာဖြစ်သည်ဟုတ်ကလား ဝေဒနာကြောင့်တဏှာဖြစ်ပြီဆိုတော့အဲ့ဒီဝေဒနာခေါ်တဲ့ခံစားမှုကဘာကြောင့်ဖြစ်တယ်လဲဖြာနဲ့ပြီးလိုက်ရင်မတွေ့ဘူးဆိုရင်အဲ့ဒီခံစားမှုရှိပါမလားမရှိဘူးအခုဖြာနဲ့ပြီးလိုက်ရင်လည်းသွားတွေ့လိုက်လို့မဟုတ်ဘူးလားဘာနဲ့ဘာသွားတွေ့လိုက်တာတော့ဖြာကအာယတနာပြီးလိုက်ရေကအာယုဟုတ်ကဲ့လားဖြာကဘာလဲအာယတနာပြီးလိုက်ရေကအာယု အဲ့တော့ရှားနဲ့ဗီလာရေအာယတနဲ့အာယုတ်တွေ့ဆုံလိုက်တော့အမလေးခြုံလိုက်ကောင်းလိုက်တာခံစားမှုမဖြစ်ဘူးလားအဲ့တော့ခံစားမှုဘာကြောင့်ဖြစ်တယ်လဲအာယတနာနဲ့အာယုတ်တွေ့ဆုံမှုကြောင့်ဖြစ်သည်ဟုတ်ကဲ့လားဘာနဲ့ဘာတွေ့ဆုံမှုကြောင့်ဖြစ်တာလဲအဲ့ဒီတွေ့ဆုံမှုကိုဖတ်တာလို့ခေါ်သည်ဟုတ်လားတွေ့ဆုံမှုကိုဘာခေါ်လဲဖတ်တာလို့ခေါ်သည် မျက်စိနဲ့မြင်စရာအသင်းနဲ့တွေ့ဆုံတာလေဟတ္တပဲနားနဲ့ကြားစရာအသံနဲ့တွေ့ဆုံတာလေဟတ္တပဲနှာခေါင်းနဲ့အနတ်နဲ့တွေ့ဆုံတာလေဟတ္တပဲရှာနဲ့အရသာနဲ့တွေ့ဆုံတာလေဟတ္တပဲကိုယ်နဲ့ထိတွေ့စရာနဲ့တွေ့ဆုံတာလေဟတ္တပဲစိတ်နဲ့စဉ်းစားကြံတွေးစရာတွေနဲ့တွေ့ဆုံတာလေဟတ္တပဲဟုတ်လားဖတ်တာပဲနှစ်ခုတွေ့တော့တွေ့ဆုံမှုပဲနှစ်ခုတော့ 6ခုနော်ရေသန်းသေးချာချာမျက်စိနဲ့အစင်းတွေးဆုံနေနားနဲ့အသံတွေးဆုံနေနှာခေါင်းနဲ့အနံ့တွေးဆုံနေရှာနဲ့အရာသာတွေးဆုံနေကိုယ်နဲ့ထိတွေ့စရာတွေးဆုံနေစိတ်နဲ့စဉ်းစားကြံတွေးစရာတွေနဲ့တွေးဆုံနေဘယ်နှခုတော့အဲ့ဒါဖသ6ပါးခေါ်သည်တွေးဆုံမှု6မျိုးဟုတ်ကဲ့လားဘာ6ပါးခေါ်လဲ ဟတ္တ6ပါးဖြစ်တဲ့အခါကျတော့ခံစားမှုဝေဒနာကလည်း6ပါးမဟုတ်လားခံစားမှုဝေဒနာကဘယ်နှပါးလဲ6ပါးမျက်စိနဲ့အဆင်းနဲ့တွေ့ဆုံတော့လှလိုက်တာလို့ခံစားတယ်မဟုတ်လားခံစားမှုတစ်ခုနားနဲ့အသံနဲ့တွေ့ဆုံတော့ကောင်းလိုက်တဲ့အသံလို့ခံစားတယ်ဟောဝေဒနာပဲမဟုတ်လားဝေဒနာဘယ်နှခုရှိသွားလဲနှခုရှိသွားပြီ နှာခေါင်းနဲ့အနတ်နဲ့တွေ့ဆုံတော့မွေးလိုက်တာလို့ခံစားတဲ့ဝေဒနာပဲဟုတ်လားဘယ်နှခုရှိသွားလဲသုံးခုရှိသွားပြီရှာနဲ့အရသာနဲ့တွေ့ဆုံတော့အရသာရှိလိုက်တာလို့ခံစားတဲ့ဝေဒနာပဲမဟုတ်လားဘယ်နှခုရှိပလဲအဲကိုယ်နဲ့ထိတွေ့စရာနဲ့ထိတွေ့လိုက်တော့နူးညံ့လိုက်တာကောင်းလိုက်တာလို့ခံစားတဲ့ဝေဒနာပဲဘယ်နှခုရှိတာလဲ၅ခုရှိသွားပြီ စိတ်နဲ့တွေးစရာကြံစရာတွေနဲ့တွေးတော့တွေးလို့ကြံလို့ကောင်းလိုက်တာစိတ်ကူးရင်လို့ကောင်းလိုက်တာမဟုတ်လားခံစားရတယ်မဟုတ်လားဝေဒနာပဲမဟုတ်လားဘယ်နှခုလဲ6ခုဟတ္တတွေးဆုံမှု6မျိုးဖြစ်တော့ခံစားမှုကလည်း6မျိုးနော်ခံစားမှုကလည်း6မျိုးအဲ့တော့တွေးဆုံမှုဖြစ်တော့ခုနပြောတဲ့လိုချင်တတ်မဲ့မှုမဖြစ်ပေဘူးလား လိုချင်တတ်မဲ့မှုဖြစ်တော့အဲ့ဒီလိုချင်တတ်မဲ့မှုတဏှာကရောဘယ်နှမျိုးဖြစ်မလဲ6မျိုးဟုတ်ကဲ့လားတဏှာလည်း6မျိုးမျက်စိနဲ့အစင်းနဲ့တွေ့ဆုံလို့လှလိုက်တာဆိုတော့လှတဲ့အစင်းကိုလိုချင်စိတ်မရှိဘူးလားဘာခေါ်မလဲတဏှာဟုတ်ကဲ့လားနားနဲ့အတန်နဲ့တွေ့ဆုံလို့မို့လို့ကောင်းလိုက်တာလို့စိတ်ထဲကဖြစ်တော့အတန်ကောင်းကောင်းလေးထပ်နားမထောင်ခြင်းဘူးလားအဲ့ဒါဘာခေါ်လဲ တဏှာဟုတ်ကဲ့လားတခါနှာခေါင်းနဲ့အနံမွေးမွေးလေးနဲ့တွေ့ပြန်တော့လေမွေးလိုက်တာဆိုတော့ထပ်ပြီးမမွေးရင်ဘူးလားအဲ့ဒီထပ်မွေးကျင်တာဘာခေါ်သလဲတဏှာရှာနဲ့အရာသာနဲ့တွေ့လိုက်တော့ဒီအရာသာနဲ့ခြူလိုက်တာကောင်းလိုက်တာခံစားတယ်ဒီခါကျတော့အဲ့ဒီအရာသာကိုထပ်ပြီးလိုချင်တတ်မဲ့စားခြင်းနဲ့စိတ်မဖြစ်ဘူးလားအဲ့ဒါပါလေတဏှာဟုတ်ကဲ့လား တဏှာပဲနှခုရှိသွားပြီလေလေးခုရှိသွားပြီကိုယ်နဲ့ထိတွေ့စရာနဲ့ထိတွေ့လိုက်တော့အမလေးနူးနူးညံ့ညံ့လေးဟဲကောင်းလိုက်တာလို့ခံစားတဲ့အဲ့ဒီနူးညံ့တာဘောလိုချင်တတ်မဲ့တဲ့စိတ်မဖြစ်ပေဘူးလားအဲ့ဒါကဘာလဲတဏှာပဲဘယ်နှခုရှိသွားပြီလေစိတ်နဲ့တွေးစရာကြံစရာနဲ့ထိတွေ့လေလို့တွေးလိုက်ကြံလိုက်လို့ကောင်းတဲ့အခါကျတော့အမလေးစိတ်ကူးရင်လို့ကောင်းလိုက်တာဟဲ့ဟုတ်ဘူးလား ယောဂီများမှာလူလည်းကောင်းမိမ့်မိန်ကြီးထိုင်ပြီးတော့မျက်စိကြီးမှိတ်ပြီးတော့ဖောင်းနေပိန်နေထိုင်နေထိတယ်နဲ့ရွှေရင်ကလွတ်သွားပြီးတော့ရှောက်ပြီးတော့မစင်းစားဘူးလားစိတ်ကူးမရင်ဘူးလားအခါတကအိမ်ပြန်ရောက်အလုပ်ကိုင်းနေလှုပ်လို့ကိုင်းလို့အေးဒီချိန်ဒီခါမှာဆိုလို့ရှိရင်သမဝါယမှာလည်းလှုပ်နိုင်တယ်ပုဂ္ဂလိကလည်းလှုပ်နိုင်တယ်ဟဲ့ joint venture လည်းဖြစ်နိုင်တယ်ဟဲ့ဆိုပြီးတော့စိတ်ကူးရင်လိုက်တာနိုင်ငံခြားတိုင်းပြည်တွေတောင်ရောက်သွား export တွေခိုင်းတာဟုတ်မဟုတ်လားအဲ့တော့အဲ့ဒီစိတ်ကူးရင်လို့ကောင်းလိုက်တာဆိုတော့ခံစားမှုကောင်းတဲ့အတိုင်းပဲထပ်ပြီးတော့မျက်စိပိတ်ပြီးလူလည်းကောင်းမှထပ်စိတ်ကူးခြင်းတော့ပါလို့တဏှာဟောယောဂီတရားအားထုတ်နေတာလားဘာပွားနေတာလဲဟေးနော်ကွင်းမကောင်းလားအဲ့လိုဆိုရင်မကောင်းလားတို့ယောဂီတွေအဲ့လိုများဖြစ်နေမလားမသိဘူး ဖြစ်တဲ့အခါလည်းရှိပါတယ်တဲ့အေးဖြစ်တဲ့အခါရှိပါတယ်ဆိုတော့မဖြစ်တဲ့အခါလည်းရှိပါတယ်တဲ့မဖြစ်တဲ့အခါဆိုတော့စိတ်ကိုရှုမှတ်တဲ့အခါပေါ့မဟုတ်လားစိတ်ကိုရှုမှတ်တယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်ရှုမှတ်တော့ခုနဟာတွေဖြစ်အောင်မလားမဖြစ်တော့ဘူးမရှုမှတ်ဘူးဆိုရင်တော့တချေတမျိုးကြီးသွားကြရောနော်တချေတမျိုးကြီးသွားတဲ့အခါကျတော့ကုသိုလ်ရည်ရင်ကြောမျောနေတာလားယောဂီထိုင်ရဲ့အကုသိုလ်ရည်ရင်ကြောမျောနေတာလား အကုသိုလ်ရင်ညောမျောနေတာတဏှာရင်ညောမျောနေတာနော်မကောင်းလားငိမ့်ငိမ့်ငိမ့်ငိမ့်လိမ့်လိမ့်လိမ့်လိမ့်နဲ့တဏှာရင်ညောစီးသွားဟမ်ဒါကတဏှာဘယ်နှမျိုးရှိသွားလဲ6မျိုးဟုတ်ကဲ့လားမြင်တွေ့တဏှာကြားတွေ့တဏှာနံတွေ့တဏှာစားတွေ့တဏှာထိတွေ့တဏှာကြံတွေ့တွေ့တဏှာဟောတဏှာဘယ်နှမျိုးတော့ တဏှာလည်း6မျိုးတဏှာရဲ့အကြောင်းဝေဒနာကလည်း6မျိုးဝေဒနာရဲ့အကြောင်းဖတ်တာကလည်း6မျိုးဟုတ်ကဲ့လားဖတ်တာ6ပါးဝေဒနာ6ပါးတဏှာ6ပါးဟုတ်ကဲ့လားဒီတော့အဲ့ဒီအတိုင်းသာတွေ့ဆုံမှုဖြစ်ရင်ခံစားမှုဖြစ်တော့တာပဲခံစားမှုဖြစ်ပြီဆိုလို့ရှိရင်တော့ပါရတတ်မဲ့မှုတဏှာဖြစ်တော့တာပဲ ဒါဖြင့်ခံစားမှုကလေးပဲဖြစ်ပြီးအဲ့ဒီနေရာမှာပဲရနေတယ်။တာယာတတ်မဲ့မှုမဖြစ်အောင်တဏှာမဖြစ်အောင်တားလို့ရမလားမရဘူးလား။ရပါတယ်။အေးဘယ်နည်းနဲ့တားမလဲ။ဝိပဿနာရှုတဲ့နည်းနဲ့တားလိုက်ရင်ခံစားမှုရဲ့အနိစ္စဒုက္ခအနတ္တမမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောလို့သွားပြီးခံစားနေတဲ့သဘာဝမျှပဲလို့သိပြီဆိုတဲ့အခါကျတော့ ตายาတတ်မဲ့မှုတွေလာအောင်မလားမလာတော့ဟောဒီတော့ဒီနေရာတွေမရက်ပြီဘူးလားရက်တယ်အမျိုးသားတရားဗာရဏသီပြည်မှာဈေးနားမှာထိုင်နေတာထိုင်နေရကနေပြီးတော့အမျိုးသားအမျိုးသမီးဇနီးမောင်နှံချောချောနှစ်ယောက်လာတော့ကြည်နေကြည်ကောင်းကောင်းနဲ့သူကဘယ်မှာထိုင်နေတာတော့ဈေးနားမှာထိုင်နေအဲဆိုင်နာမဟုတ်ရက်ပြီးနေတာတဲ့ရက်နေတာ အဲ့ဒါလာတဲ့အခါကျတော့ကြည်နေ အနည်းရောက်လာတဲ့အခါကျတော့သူ့စိတ်ကသူ့မျက်စိက အမျိုးသားခင်မွန်းတယ်ပေါ်မှာမရောက်တော့ဘဲနဲ့ဇနီးခင်မွန်းမော်ဇနီးပေါ်မှာပဲသူ့မျက်စိကရောက်နေတယ်တဲ့အဲ့တော့ဘာဖြစ်မလို့သူ့မျက်စိနဲ့အမျိုးသမီးရဲ့အဆင်းနဲ့မဆုံဘူးလားအဲ့ဒါဖတ်တာမဟုတ်လားဆုံတဲ့အခါမှာမြင်စိတ်ကောမဖြစ်ဘူးလားမြင်စိတ်ဖြစ်တဲ့ တွေ့ဆုံမှုဖြစ်တယ်ဒီအခါကျတော့အော်အမျိုးသမီးနဲ့ချောလိုက်တာဟောဘာဖြစ်သွားလဲဝေဒနာချောလိုက်တာပဲရှိသေးတယ်လိုချင်သည်အထိမရောက်သေးဘူးနော်အော်ချောလိုက်တာဒါလောက်ပဲကိုကိုကိုပြန်သိကြည့်ပါကိုလည်းပဲအဲ့လိုအခါတွေမှာတွေ့ဘူးပါလိမ့်မယ်အော်ချောလိုက်တာအော်တော်လိုက်တာဒါလောက်တင်ရက်တဲ့စိတ်မဖြစ်ဘူးလားဖြစ်ပါတယ်ရှေ့မတိုးဘူးရှေ့မတိုးအဲ့တော့ ချောလိုက်တာဆိုတာဟာအဲ့ဒါပါရတတ်မဲ့မှုမဟုတ်သေးဘူးဘာပဲဖြစ်တယ်လဲခံစားမှုဟုတ်ပြီလားခံစားမှုဖြစ်တယ်ဒါကအဲ့ဒီခံစားမှုနဲ့မရလို့မလို့ထက်ခါထက်ခါချောလိုက်တာချောလိုက်တာနဲ့ဖြစ်နေရင်တော့မျက်စိကလည်းမခွာဘူးဆိုရင်တော့ရှေ့ပါတိုးလာမလို့တဏှာလိုချင်တဲ့နှစ်သက်တဲ့တတ်မဲ့တဲ့ตายရတယ်ဟောဒီအမျိုးသားလည်းအဲ့လိုပဲတိုးလာတယ်လှလှလိုက်တာချောလိုက်တာသရာကနေပြီးဒီအမျိုးသမီးရရဲ့ကောင်းမှာပဲ ငါဇနီးနာဖြစ်ရင်ကောင်းပါပဲနဲ့။ပါရနဲ့တဲ့တတ်မဲ့မှုတွေဖြစ်တယ်။အဲ့လိုဖြစ်လို့ခဏပါပဲသူကပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတော့ချက်ချင်းသိတယ်သူ့ကိုယ်သူ။အော်ငါသူမြဇနီးပေါ်သွားပြီးပြင်းမှန်းနေပေါ့ပဲဒီစိတ်ကငါလက်ခံထားရင်ဖြင့်ဒီစိတ်ကြီးထွားလာရင်တော့ဒုက္ခရောက်တော့မှာပဲ။အဲ့ဒါလို့တတိရှိတာနဲ့ချက်ချင်းသူအမျိုးသမီးမြင်တဲ့စိတ်သဘောကျတဲ့စိတ်နှစ်သက်တဲ့စိတ်တတ်မဲ့တဲ့စိတ်ဖြစ်သမျှစိတ်အကုန်လုံးရှိတယ်။တတ်မဲ့တဲ့တတ်မဲ့တဲ့နှစ်သက်တဲ့နှစ်သက်တဲ့သဘောကျတဲ့သဘောကျတယ်။ သဘောကျတယ်သဘောကျတယ်နှစ်သက်တယ်တတ်မြတ်တယ်နဲ့အဲ့ဒါလို့ရှုပြလိုက်တဲ့အခါကျတော့နှစ်သက်စိတ်တတ်မြတ်စိတ်အာသေးသွားနောက်လှလိုက်တာလှလိုက်တာဆိုတဲ့ခံစားမှုကလည်းအာသေးသွားရောအဲ့ဒါလို့ရှင်ရင်ကနေပြီးတော့လှတယ်ဆိုတဲ့သဘောရဲ့ဖြစ်မှုပြက်မှုကိုလည်းသိတယ်နှစ်သက်တတ်မြတ်တယ်ဆိုတဲ့စိတ်ရဲ့ဖြစ်မှုပြက်မှုကိုလည်းသိတယ်ဖြစ်မှုပြက်မှုသိပြီးဆိုဖြစ်ဖြစ်ပြီးပြက်ပြက်သွားဖြစ်ဖြစ်ပြီးပြက်ပြက်သွားနေတာကိုပဲတွေ့နေလို့ရှိရဲ့ပုဂ္ဂိုလ်သတ္တဝါလို့ထင်ပါအောင်မလားမထင်တော့ဘူးဖြစ်တဲ့အစဉ်မြတာ ဒီလိုသိလာတယ်အဲ့တော့မမြဲတဲ့သဘောပဲအနိစ္စဖြစ်ဖြစ်ပြီးပြတ်နေလို့မလို့ဆင်းရဲတဲ့သဘောပဲဒုက္ခတည်မြဲခိုင်ခံ့တာခိုင်ခံ့တဲ့ပုဂ္ဂိုလ်တ attva အနေနဲ့မရှိဘူးဖြစ်ပြအစဉ်မြပဲရှိတယ်ဆိုတော့အနတ္တဟုတ်ကဲ့လားအနိစ္စဒုက္ခအနတ္တသဘောသုံးမျိုးသိမနေဘူးလားသိနေတယ်သိနေတော့ခံစားမှုကနေပြီးတော့တတ်မဲ့မှုပြန်ပြီးတိုးပါအောင်မလားပထမတော့ကတိုးတဲ့တတ်မဲ့မှုကပျောက်မသွားဘူးလား ပျောက်သွားပြီတဏှာကိုပယ်သလိုက်နိုင်ပြီဝိပဿနာနဲ့အဲပယ်သလိုက်နိုင်ပြီနောက်ထပ်အဲ့ဒီခံစားမှုကိုထပ်ထပ်ရှုတဲ့အခါကျတော့ခံစားမှုရဲ့အနိစ္စဒုက္ခအနတ္တသိတော့နောက်ထပ်လည်းတမ်းမဲ့မှုမဖြစ်တော့ဘူးအဲ့ဒါလိုမဖြစ်ရကနေပြီးတော့အနိစ္စဒုက္ခအနတ္တသိတဲ့ဝိပဿနာဉာဏ်နဲ့ချက်ချင်းရင့်တန်သွားပြီးမလေးစင်ဖို့လေးစင်ဒီတခါလေးရသွားတယ်အရေးမှတ်တာလားထိုင်ရင်မှတ်တာလားရရင်ရှုမှတ်နေတာချမ်းမြေ့ရိတ်တာမှလားမဟာစီသာသနာရိတ်တာမှလား ဟမ်အဲဘာယာနတိဒီကလမ်းဘေးမှာမှတ်ထားအဲ့လိုလဲအလုံးဖြစ်တယ်လမ်းဘေးမှာတော့အလုံးမဖြစ်ဘူးလားဖြစ်တယ်ဒါခံစားမှုကြောင့်တာယာတတ်မဲ့မှုဖြစ်တာပဲတာယာတတ်မဲ့မှုကြီးထွားလို့ရှိရင်တော့ဥပါဒံဖြစ်တော့မယ်ဒီလိုဆိုရင်တော့ပြုလုပ်မှုတွေဖြစ်ရင်ဒုက္ခတွေရှိတော့မှာပဲလို့သိတဲ့အခါကျတော့ချက်ချင်းရှုပြလိုက်ချက်ချင်းရှုပြလိုက်တဲ့အခါကျတော့ခံစားမှုလည်းငြိမ့် ตายတတ်မဲ့မှုလည်းငြိမ့်နောက်ကြတော့ကိလေသာခတ်သိငြိမ့်သွားရောဘာတွေငြိမ့်သွားလဲဘာဖြစ်သွားလဲယဟနာဖြစ်သွားပြီတဲ့ဒီတော့ဒီပဋိစ္စသမုပ္ပါခေါ်တဲ့အကြောင်းကျိုးဖြစ်စဉ်ကြီးရပ်သွားအောင်ဝေဒနာကနေပြီးရှုပြီးတတ်နိုင်တယ်တဏှာကနေပြီးတော့လည်းရှုတတ်နိုင်တယ်များသောအားဖြင့်တော့ဝေဒနာကနေရှေ့မတိုးအောင် တန့်သွားအောင်တတ်ထားလို့ရှိလို့ရှိရင်ပို့ပြီးတော့ကောင်းတယ် ဒါပေမဲ့တခါတရံတဏှာဖြစ်မှပဲသိရင်တော့အဲ့ဒီတဏှာကပဲစတတ်ရမှာပဲမဟုတ်ဘူးလားဒါကြောင့်မလို့ယောဂီတို့ဟာအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဒီတဘာဝကြီးရသွားအောင်ဝေဒနာကဖြစ်စေတဏှာကဖြစ်စေသိတဲ့နေရာက နေပြီးတော့မပြတ်မလားတင်းတင်းရင်ရှုမှတ်ပြစ်လိုက်ပြီဆိုလို့ရှိရင်တော့အဲ့ဒီဝေဒနာတဏှာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်နေသိတဲ့ ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တမ်းပြီးမဲ့ဉာဏ်ဖွညာထိဆိုင်နိုင်တယ်လို့နားလည်သဘောပေါက်ပြီးတော့ရှုမှတ်မှုချင်းဆက်ဆက်အောင်ကြင်ကြံပွားများအားထုတ်ကြခြင်းအပြင်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။